ဒီနေ့ဣန္ဒြေထက်ကြောင်းကိုပါတဲ့က6ခုမြောက်ဘောဇဂန္ဓာကျအနုဝတ္တနအနုပိုတနတာယစံပါတိတိဆိုအဲပြောပါမယ်ဘုရင်တရားတွေကိုတင့်တော်လျောက်ပတ်စွာ ဖြစ်ပွားစေခြင်းဖြင့်ဘာဝနာဉာဏ်ကိုပြည့်ပြည့်စုံစေနိုင်လေတဲ့ဒီခံလေးပေါ့ဒီခံလေးမှာဖောခြင်းကဆိုတာဘာတွေလဲဆိုတော့ဘယ်နှမျိုးလဲဆိုတော့ပေခါမှာပေဖို့ခြင်းတရားကိုဖြစ်ပွားစေရမလဲပေါ့လေအဲ့ဒါလေးလည်းပဲတို့ချုပ်ပြီးတော့ပြောဖို့ သူကဒီဘောဇေဆိုတဲ့ဟာကတော့တော်တော်လေးကျေပြတ်လာတယ်ဒီကတော့ဟောမယ်ဆိုလို့ရှိရင်တော်တော်လည်းဟောမှာပါအဲတော့တာမန်တိယုံကြပဲနည်းနည်းရှင်းပြရအောင်အနုပောတနာတာယမှာအနုဆိုတာကအနုရူပတိတိလျောက်ပတ်ဆိုတာပုံတော်စွာပေါ့ဟမ် အဲဒီလိုအဓိပ္ပာယ်ပြပါတယ်ဒီကတော့တင့်တော်တယ်လို့ပေါ့အဲဒါပေါ့ဘောတနာဆိုတာကတော့ဖြစ်စီတာပါပဲရည်စည်းကြောင်းကြီးလို့ပေါ့ရှင်းစမ်းမပြဖြစ်စီတဲ့သဘောဖြစ်စီတယ်ဆိုတာကတော့မဖြစ်သေးတဲ့ဟာကိုစတင်ဖြစ်တဲ့စကိုကြီးအောင်ထွားအောင်မြင်အောင်ဒီလိုပြုလုပ်တဲ့သဘောပါပဲနော် အဲ့ဒါကိုပါဠိလိုအနုဘောဓနာအနုဘောဓနာတာလို့ခေါ်ပါတယ်လားတက်တယ်လျော့ပွက်ဆိုတာဖြစ်ပွားစီခြင်းလို့ဒီလိုဆိုရမှာပါပဲ။ဘာတွေကိုတင့်ကြောင်လျော့ပတ်စွာဖြစ်စီကြီးစီအာပြအာမြစီများစီရမလို့လို့ဆိုဝိကျင်ကလို့ဆိုရတယ်။ဝိကျင်တရားတွေပါ။ဝိကျင်ကဆိုတာဘောဓိအင်္ဂပါပဲ ဘောဓိသစ္စာလေးပါးတိမှုဤအင်္ဂအကြောင်းပေါ့လေအကြောင်းအချက်တွေအကြောင်းအချက်တွေဆိုတာကတော့အကူအပန့်တွေပါပဲဒီအကြောင်းလေးတွေကသစ္စာလေးပါးတိမှုရဲ့အကူတွေပေါ့ဒီပံ့ပိုးတယ်သစ္စာလေးပါးတည်ရမှာ သစ္စာလေးပါးသိဟုဉာဏ်တက်တဲ့နဲ့မပြီးဘူးအကူအပန့်နေယူရတယ်ဒီအကူအပန့်နေကိုပဲဒီနေရာဌာနမှာအင်္ဂါလို့ခေါ်ပါတယ်ဒီနေရာဖြင့်သစ္စာလေးပါးသိဟုဤအချက်အလက်တွေပါအင်္ဂါအချက်လက်တွေပါအချက်လက်ဒီအစိတ်ပိုင်းဒီလိုအိဗယ်လည်းယူပါတယ်ကောဒါသစ္စာလေးပါးသိဟုမှာတူတူရဲ့ သိတာမဟုတ်ဘူးသူ့ရဲ့အစိတ်ပိုင်းတွေရှိတယ်ဆိုတာပါလေအဲ့ဒီအစိတ်ပိုင်းတွေရှိမှဒါအားဖြစ်လာတာပါပဲဟာအဲလိုဘောရှင်ကလည်းဆိုပါရဲ့သစ္စာ၄ပါးတည်ရင်မှာအကူပတ်နေမရှိပဲနဲ့မသိနိုင်ဘူးလို့ဒီလိုဆိုပါရဲ့အကူကြီးယူရပါရဲ့တရားအထုတ်တယ်ဆိုတာအမှန်ကတော့ဘုရားဆက်ဆက်က ပါလာတဲ့ညဉ့်ညမ်းမှုကိလေသာတွေကိုကျင့်ဆိုင်ရတာပါပဲသူနဲ့တိုက်ရိုက်ခိုက်ရတာပါပဲအဲဒီတိုက်ရိုက်ခိုက်တဲ့နေရာမှာသူဦးရဲ့စွန့်ရည်နဲ့မရပါဘူးလားစုပေါင်းပြီးတော့တိုက်ရတာပါပဲစုပေါင်းပြီးတော့တိုက်နိုင်မှဒီရန်သူဟာရန်သူကိုဘောဆေတကကိုယ်ကိုအတားကြီးရခဲ့ရန်သူကိုတွန်းလှန်နိုင်ချူဖြတ်နိုင်ပါလေ ဒီတော့ဒီဟာဒီအားကောင်းပြုလုပ်နေရတာပါပဲအင်းအဲဒီအားကောင်းပြုလုပ်ရမှာတစ်ခါတစ်ခါမှာဒီစိတ်ကရော့ရဲသွားတာလည်းရှိတတ်ပါတယ်ပိတိတိကတ္တတန်နဲ့ပါလေအာမတုရှင်တာပေါ့ဒီပင်ကျော်ဆွဲတာတန်ရလည်းရှိတတ်ပါတယ်ဒီကတော့တခါတခါမှလည်းပဲစိတ်ကတက်ကြွပြီးတော့ရှုခွင်းအာယုံမှာမကပ်ဖဲနဲ့ လူးနေတာပါလေခုံကြွတယ်အဲခုံချနေတာကြက်လွယ်တာဒီလိုဟာမျိုးလည်းရှိတတ်ပါတယ်ဒီတော့စိတ်တွေဆုံနေပြီးတော့ပိတိတိကတ္တတဖြစ်နေလို့ရှိရင်ဒါမလမဆန်းတဲ့သဘောမနှုတ်ကြတဲ့သဘောမတက်ကြွတဲ့သဘောမဖြတ်လက်တဲ့သဘောဖြစ်နေတာပါအတွေ့အကြုံတွေလည်းကောင်းလာတော့စိတ်ကကြွဆောင်းဆောင်းနဲ့ပေါ့လေအာယုံမှာမကပ်ဖဲနဲ့ အဲတမျိုးပေါ့လေဒီမှာပြတ်လွတ်တဲ့သဘောမျိုးလေးပေါ့အဲဒါမျိုးလေးတွေဖြစ်လာပါတယ်အဲ့ဒီအခါမျိုးကြလို့ရှိရင်ကိုယ်စီတရားတွေဘာပွားရမယ်ဆိုတာပေါ့လေပြတ်စုပြင်ကြထားပါတယ်အဲ့ဒီဘုဇိကတရားတွေကခုနှစ်မျိုးရှိပါတယ်ခုနှစ်မျိုးဆိုတာကစတိစံပုတ်ခြင်းကကာယဝိရဏစိတ်ဓမ္မခေါ်တဲ့အာယုံ၄ချက်ခင်ပေါ်တိုင်း ဆွဲဆွဲမြဲမြဲပေါ့ဒီရှုမှတ်တဲ့တတိပါပဲတတိပဋ္ဌာန်ပါပဲဒါကိုပြောတာပါပဲအမိတင်ရုံးနဲ့ပြောထားလို့လည်းပါပဲသဘောကတော့ဘုံပိဟုကအစပေါ်တိုင်းအာယုံကိုမလွတ်စရာမလို့ဆွေးမြေ့စွာရှုမှတ်တယ်ရှုခွင့်အာယုံနဲ့မှရှုမှတ်တဲ့စိတ်ကလေးတွေရေးတဲ့ကြောက်ဖက်ပြစ်ချလိုက်တဲ့အခါမှာစုပ်ကလေးမြုပ်ဝင်သွားသလားထင်ရလောက်အောင်အဲဒီသဘောမျိုး ရှုခွင်းတဲ့မှာမြုပ်မြုပ်မြုပ်မြုပ်ပြီးတော့ဝင်သွားအောင်ဆွဲမြဲစွာမလွတ်တမ်းရှုမှတ်တာဟိုကပေါ်လာတဲ့အာယုန်နဲ့တရားရှုမှတ်တဲ့စိတ်နဲ့ထိတ်တိုက်ပေါ့လေကြိုက်အောင်ပေါ့လေရှုမှတ်တာအဲ့ဒါကိုပဲတတိပဌာန်ကိုပဲတတိတံဖို့စဉ်လို့ဆိုရတာဓမ္မဝိကျယသံဃောကျင်ကဆိုတာ ကယ်ရှိအဟုတ်ရှိနေတဲ့ယုံနာတရားတွေတစ်ခုနဲ့တစ်ခုမရောစီပဲနဲ့ခွဲခြားစိတ်ဖြာပြီးတော့စူးစမ်းစုံစမ်းသိနေတာပါစူးစမ်းနေဆိုတာတွေးခေါ်တာတော့မဟုတ်ပါဘူးအမိတမျိုးနဲ့ပြောထားတာပါပဲဘာကတော့အတိပညာပါပဲရှင်းဆက်ပြဆွေးနွေးစွာရှိမှနေလို့ရှိရင်သတ္တသံပ္ပဇာလို့ဆိုတဲ့အတိုင်းပါ အမြဲတမ်းမလွတ်တမ်းမှတ်နေတော့တိတိတိတိလာတာပါပဲကွာယုံနာနှစ်ပါးခွဲခြားပြီးတော့သိနေတာယုတ်တရားတွေလည်းခွဲခြားပြီးတော့သိနေတာအနန္တရားတွေလည်းခွဲခြားပြီးတော့သိနေတာပါပဲအဲ့ဒါလိုခွဲခြားပြီးတော့စူးစမ်းသိမြင်တဲ့သဘောဟိုဒါဓမ္မဝိจิยသံဖို့ခြင်းကခေါ်တာပါပဲအမြဲပြတတိရှိပြီးတော့အမြဲတိအောင် ရဲရဲရဲရဲနဲ့အကြောင်းကြထားနေရတာပါဟမ်ညာခဲခဲဒီရှိလာလို့ရှိရင်ပန်ကျိတ်ပြီးတော့ဘုဒီဆင်းရဲကိုခံနေရှိတာပါရဲရဲနဲ့သဘောရှိရတယ်တော့အဲအဲ့ဒါဝိရိယဆံဖို့ခြင်းကခေါ်ပါတယ်အမြဲတမ်းကြောင်းကြထားပြီးတော့ကုသိုလ်လမ်းကြီးပိတ်ပြီးတော့အကုသိုလ်လမ်းကြီးပွင့်ထွက်လာတာအဲအကုသိုလ်လမ်းကြီးပိတ်ဆိုပြီးတော့ကုသိုလ်လမ်းကြီးပွင့်ထွက်လာတာ အဲ့ဒါမှကြီးလာတာတီးလာတာတသိမ့်လေးတင်းကျင်းကြီးနဲ့နှစ်သိမ့်အာရဖို့ပိတိအာနေတဲ့ပိတိတွေရောအာဆုံးတဲ့ပိတိတွေရောခလိုက်နေကြီးဖြစ်လာတာပါပဲအဲ့ဒါပိဋိသံဘောခြင်းကခေါ်ပါတယ်ပိတိဖြစ်ပြီဆိုလို့ရှိရင်အေးချမ်းတော့တာပါပဲဟုတ်ပူလောင်တဲ့သဘောတွေပေါ့လေပူလောင်တဲ့သဘောတွေ ကြက်လွန်တဲ့သဘောပူလောင်တဲ့သဘောပူလောင်တဲ့ဆိုတာလုံတတ်တယ်ပေါ့မှားခဲ့တဲ့ဟာကြီးကြံလီစဉ်းစားမိတဲ့အခါမှာပူလောင်ရင်းမှာပဲခုကလာနောက်တိုင်းမှာ tension လို့ stress လို့ depression လို့ဆိုတာဒါမျိုးတွေပေါ့အဲ့ဒါမျိုးတွေမှန်လို့ပေါ့အဲ့ဒါမျိုးတွေကင်းနေတာပေါ့ငြိမ့်နေတာပေါ့အဲ့ဒါပစ္စတိသံဘောခြင်းကခေါ်တာပါပဲကိုယ်ရစိတ်ပါအေးချမ်းပြီဆိုလို့ရှိရင် ဒီလိုထိုင်လို့ကလည်းတစိမ့်စိမ့်နဲ့ကောင်းနေတာပါဟမ်ကောင်းပြီးတော့စိတ်ကလေးစိတ်ကလေးပေါ့လေရှုခွင့်အာရုံထဲမှာကြကြသွားတာအဲဒါကတော့သမာဓိဆံဖို့ခြင်းကခေါ်ရတယ်ကွာဆံသဘောမျိုးဖြစ်လာတာပေါ့ဥပဒနာဆံလေးပေါ့အဲဒါလည်းဖြစ်လာတာပါခြေပိုင်းကဆိုလို့ရှိရင်တတ္တနဲ့ဝိရိယအဲတတ္တနဲ့ပညာမမျှညီလို့ဖြစ်တတ်တာ ဝိရိယနဲ့တမာဓိမမျှညီဘူးအထုလို့တော်တော်လေးအခြေကျသွားပြီဆိုလို့ရှိရင်တော့တတ္တနဲ့ပညာဝိရိယနဲ့သမာဓိမျှညီပြီးတော့ဘာခေါ်မလဲအဲဟန်ချက်ညင်းနေတာပါလေညင်းနေတာဘ누구ကလုံနေဘ누구ကလိုတယ်ဆိုတာမရှိတော့ဘဲနဲ့ပြည့်ပြည့်တဲ့သဘောလေးတွေပေါ့လေတက်တောင့်တက်တာနဲ့ပြည့်ပြည့်တဲ့သဘောလေးတွေဖြစ်နေတာဒါဥပက္ခသံဝေခြင်းကခေါ်ပါတယ်ကော အဲ့ဒါခုနှစ်ပါးရှိပါတယ်တော့အဲ့ဒီတရားတွေကအကုံပကုံနဲ့အတိုင်းကြီးဖြစ်တာကတော့ဥရိယပိယညာဘိုင်းလောက်ရောက်တဲ့အခါကျမှဒီဘုဇင်တရားတွေဖြစ်ပေါ်လာတယ်လို့ဆိုပါတယ်လက်တွေ့သဘောနဲ့လည်းပဲအမှန်အမှန်ပါလေဒီကတော့အဲ့ဒီဘုဇင်တရားတွေကိုစိတ်တော်လျောက်ပတ်စွာဖြစ်ပွားစီခြင်းဆိုတာတခါတခါမှာယောဂီက အထုတ်နေတုံးပေါ့လေဘာဝနာစိတ်ပေါ့ပေါ်တိုင်းအာယုမလွတ်တမ်းဆွဲပြဲဆိုတာရှုမှတ်တဲ့စိတ်ပေါ့စိတ်အားလေးတွေကလျော့ရဲသွားတာမျိုးရှိတယ်ကျသွားတာမျိုးရှိတယ်တကယ်လဲကြတာမျိုးလည်းရှိပါတယ်တကယ်ကြတာမဟုတ်ပြီမဲ့လို့ဒုက္ခလက္ခဏာကျုံနေတဲ့အခါမျိုးမှာစိတ်ဓာတ်ကြီးကြတယ်လို့လည်းဖြစ်နေတတ်ပါတယ်နော် အဲဒါဘာဝနာစိတ်ရဲ့လီနဘာဝခေါ်ပါတယ်ရှုမှန်နေတော့ဘာဝနာစိတ်ရဲ့ကြော့ရဲတဲ့သဘောပေါ့စွမ်းမတို့တွန့်ဆုတ်တဲ့သဘောစွမ်းရီကုန်ခါပြီးတော့ပြင်မနှောနေပြီးတော့ခိုတဲ့ကတ်တဲ့သဘောမျိုးပေါ့လေအဲဒါမျိုးရှိတတ်ပါတယ်အာဘလို့ရှင်မနဲ့ခိုကတ်တဲ့သဘောလေးတွေပေါ့လေကြည်သာခိုတဲ့သဘောလေးတွေရှိပါတယ်ဒီခါမှာစိတ်ဟာ ရွှင်ရွှင်ကြည်ကြည်ပါလေတက်တက်ကြွကြွပါလေအဲလှုပ်လှုပ်ရှားရှားအမှန်အားနေပါလေအဲဒီခါကျလို့ရှိရင်စိတ်တက်ကြွစီနိုင်တဲ့ဝတ်စဉ်ခုနှစ်ပါးတွေကသုံးပါးကိုကြွားရမယ်သုံးပါးဆိုတာပိဋိတံဘောစဉ်ပုရိယတံဘောစဉ်နဲ့ဓမ္မဝစီယတံဘောစဉ်ပေါ့ပိဋိဆိုတာက အာယုကိုနှစ်သိအာရနှစ်သိနှစ်သိအာရတဲ့သဘောပါအာယုတစ်ခုကိုနှစ်သိအာရနေဆိုရင်စိတ်ကပွင့်နေတဲ့သဘောလေးတွေဖြစ်တာပွင့်နေတဲ့သဘောလေးတွေဖြစ်တာလန်းဆန်းတဲ့သဘောလေးတွေဖြစ်နေပါတယ်တော့ဟွန်းဘုရားကုလို့တရားကုလို့သံဃာကုလို့အဲ့ဒါတွေအာရုံကြည့်တာသတိထံတရားအာထုခြင်းရရနိုင်တဲ့အကျိုးလေးတွေပေါ်ပြတဲ့အခါမှာဩဒီသတိထံတရား အကျိုးရမနှဲပါလားတိတိကိုယ်ရင်ဖုတ်ပါလားကြည်ကျတဲ့အကျိုးတွေရပါလားဆိုတော့ဒီပဒံရဲ့အကျိုးသွားလေးဒီနားလည်းလာလို့ရှိရင်ဉာဏ်လို့တံပိုးထားတဲ့စိတ်များနဲ့အတူပေါ့လေစိတ်ကပုံမှန်ကာလလှုပ်လှုပ်ရှားရှားလေးပေါ့လေလန်းဆန်းလာတယ်ပွင့်လာတဲ့စိတ်ကလေးအဲဒီပါကျန်ကများမှာတော့ပိဋိဖြစ်ခြင်းအကြောင်းတွေပေါ့လေအများကြီးပြထားပါတယ်အဲ့ဒါတွေထည့်ဟောနေရလို့ရှိရင်ဒီသနာကြီးကတော့ရှည်သွားမှာပါ ဝိရိယဆိုတာကတော့အစိုက်တဲ့သဘောအဲရော်ရဲသွားလို့ရှိရင်စိတ်တင်းပြရတာပေါ့လေတင်းပြတာကတော့ပုံမှန်ပေါ်တိုင်းအာယုံမလွတ်တတ်မှတ်နိုင်ဖို့ရအတွက်အဲအစိုက်တဲ့သဘောလေးတခါတခါမှအခက်ခဲတွေ့လို့ရော့ရော့ရဲရဲလေးဖြစ်နေရင်လည်းဝိရိယအရှိဖြစ်တင်ပြီးတော့ပြရပါတယ် ဝိရိယထားခြင်းရောက်ရနိုင်တဲ့အကျိုးဝိရိယနည်းလို့ဆုံးနေသွားလို့ရှိရင်ဆုံးရှုပ်မှုတွေပေါ့လေအဲ့ဒါကြီးဖော်ပြရပါတယ်ဒီမှာကိုယ့်ကိုယ်ကိုလည်းပဲစဉ်းစားရပါတယ်ဒီမှာဒါတွေပေါ့စိတ်ကိုတက်တက်ကြွကြွနုနုကြကြဖြတ်ဖြတ်လတ်လတ်လေးဖြစ်အောင်ပေါ့လေနှုတ်ပြရတဲ့သဘောမျိုးပါပဲဓမ္မဝိဇ္ဇာဆိုတာကတော့ယုံနာနေခွဲခြားပြီးတော့သိရအောင်ဆိုပြီးတော့သိသိချာချာပေါ့လေ စူးစမ်းရှာဖွေရတဲ့အနေပေါ့လေစူးစမ်းရှာဖွေဆိုတော့စဉ်းစားတာတော့မဟုတ်ပါဘူးအသေးစိတ်သိနိုင်လောက်အောင်ပေါ့လေစူးစမ်းတဲ့သဘောလေးတွေပေါ့လေသူလည်းပဲစိတ်ကိုပွင့်လင်းစေတဲ့သဘောမျိုးရှိပါတယ်ကောအဲတော့အာထုတ်လို့တရားမတက်ဘူးလို့ထင်နေတဲ့ခါမျိုးမှာကိုယ်ကိုယ်တိုင်ကလည်းပဲတတ္တမြတ်ဖတ်တရားလေးနဲ့ကိုယ်စိတ်ကိုစင်ရပါတယ်ဆရာကြီးကလည်းပဲနည်းနည်းတက်တက်ကြကြလေးဖြစ်အောင်ပေါ့လေ ဟောပြောတိုက်တွန်းပေးရပါတယ်အဲဒီကကြားလို့ရှိရင်ပိတိတိကတ္တတဖြစ်နေတဲ့စိတ်ဟာလန်းလန်းဆန်းဆန်းလေးဖြစ်ပြီးတော့လေပွင့်ကားလှုပ်ရှားမှုလေးတွေဖြစ်လာတယ်အဲဒါကိုပဲလျော်စွာဖြစ်စေတယ်လို့ခေါ်ပါတယ်ဒီအချက်နဲ့ပတ်သက်ပြီးတော့ယောဂီတွေပြုပြင်ပေးရမှာကမ္ဘာဆရာကြီးကတိတ်လိုပါတယ်ဒီမှာယောဂီများကဒေသနာနည်းနဲ့အညီအဲတတိပ္ပတာလက်တွေ့အထုပ်ပုံလေးတွေ ယောဂီတွေကအထုတ်လို့တော်တော်လေးတွေပေါ့လေအသိဉာဏ်လေးပွင့်လင်းလာတဲ့အခါအထူးသဖြင့်ကြောက်ကြိုးစေယုံနာတရားတွေပေါ်မှာဖြစ်ပေါ်ပြီးတော့ကြွယ်ပြောက်သွားပုံလေးရှင်းရှင်းပြက်ပြက်သားသားသိလာတဲ့အခါပေါ်လိုက်ပြောက်လိုက်နဲ့မကောင်းဘူးကြောက်ဖွယ်ရာဖြစ်ပုံတနည်းအားဖြင့်ကိုယ်ထဲမှာအတွေ့အကြုံကြောင့်အနေဆိုးခံခဲ့ပုံကိုယ်လိုတိုင်းဘာမှဖြစ်တာမဟုတ်ဘူးသူသဘောတိုက်သူဖြစ်နေတာ တစိမ့်ပြင်ပနဲ့ဘာမှထူတာမဟုတ်ဘူးလက်မောကတစိမ့်တယောက်ကိုကိုယ့်လိုတိုင်းဖြစ်စေမယ်ဆိုတာမရှိဘူးသူ့သဘောနဲ့သူသွားနေတာကိုယ့်လိုတနည်းတော့မလိုက်နိုင်ဘူးအဲဒါကိုယ့်လိုတိုင်းမဖြစ်သူသဘောတိုင်းသူဖြစ်နေတာပါလေမမျက်စိရဲ့သဘောပဲခေါ်တဲ့ချင်းရဆိုပြီးသိမြင်လာပြီဆိုလို့ရှိရင်ဒါအာဒီနဝအပြစ်တွေမြင်လာတယ်လို့ရှုလို့အပြစ်တွေမြင်လာတယ်လို့ခေါ်ပါတယ် အဲ့ဒီဉာဏ်ကိုအာဒီနောအနုပသနာဉာဏ်လို့ခေါ်ပါတယ်တရားမရှိမှတ်ဘူးဆိုလို့ရှိရင်တော့အဲ့ဒီအာဒီနောအနုပသနာဉာဏ်မဖြစ်ဘူးအာဒီနောဆိုတာအပြစ်မြင်တယ်ဆိုတဲ့သဘောအပြစ်မြင်ခြင်းပေါ့အပြစ်မြင်ခြင်းရဲ့ဆန့်ကျင်ပဲဆိုတော့ตายာဝယ်ပေါ့လေအကောင်းထင်တာပေါ့အဲ့ဒါအဆတနုပသနာလို့ခေါ်ပါတယ်လူတွေမှာကိုယ်တည်းဥစ္စာလမ်းကြောင်းကြည့်ပြီးဝမလိုက်ဘူးဆိုလို့ရှိရင် အဆရာနုပသနာဆိုတာပေါ့။ကျုပ်လံတရားတွေမှာမြဲတယ်။ကောင်းစားချမ်းသာတယ်ဘာလို့ဆိုကိုယ်လူတိုင်းဖြစ်တာပဲဆိုတဲ့အစွဲကမွေးရပါကြီးဖြစ်နေတော့ဘာဖြစ်ဖြစ်ตายရတာပဲ။ဟမ်။ခင်ဗျာကျရနိုင်ရဆရာထိရသိရတာတွေကိုအေးမြဲတယ်လို့ထင်မှတော့ကောင်းစားချမ်းသာတယ်လို့ထင်မှတော့ကိုယ်လူတိုင်းဖြစ်တာပဲဆိုတဲ့အစွဲကပါနေတော့ตายရတာကြီးပဲ။ မဟုတ်တာတော့မှလှုပ်ကြံပြီးတော့တာတာမျိုးရှိသေးတာ။အဲဒါအဆရနုပသနာခေါ်တယ်။အပြစ်မငြင်းတဲ့ပုဂ္ဂိုလ်ဟာအမြဲတမ်းပါပဲ။တဝါ၆ပါးဖြစ်တဲ့ယုံနာတရားတွေပေါ်မှာအဆရနုပသနာကြီးဖြစ်တာ။ပြောလို့ပြောသူကလည်းပြောနေတာ။တရားအထုတ်လို့ယောဇရာတွေပေါ့လေအာဒီနဝဒါတွေတွေ့သွားပြီဆိုလို့ရှိရင်ငကောက မမျက်စိရဲ့သဘောပဲခေါ်တယ်ရှင်းရသူမတွေ့ခင်ကတော့ตายရပြီမဲ့သူတွေ့သွားပြီဆိုလို့ရှိရင်နည်းနည်းတွေ့ရင်နည်းနည်းตายရခုတည်းကျော်ပါသွားတယ်များများတွေ့ရင်များများตายရခုတည်းကျော်ပါသွားတယ်တော်တော်ကြီးစိတ်စိတ်ဆက်ဆက်စုံစည်းအောင်တွေ့ပြီဆိုလို့ရှိရင်ตายရဝဲလို့မထင်တော့စိတ်ကချုပ်ကကကြီးဖြစ်သွားတယ်ပေါ်သမ ्या အာယုန်တွေမှာဘာပဲပေါ်ပေါ်လေမကောင်းမှထင်တော့တာပဲသမားမှားတာလည်းချုပ်ပြီးပြီလို့ဖြစ်နေတာအဲ့ဒီဖြစ်တတ်ပါတယ် ဒါကတော့ယောဂီအနေနဲ့မကောင်းဘူးလို့ထင်ပေမဲ့လို့ကမ္မထဆရာအနေနဲ့ပေါ့လေသူဟာတိပွေရာတွေပေါ့လေတိပွေရာတွေကိုရှုလို့ကောင်းကောင်းကြီးကြည့်ပြီးတော့ပေါ့လေအจิตတွေမြင်နေတော့ဆရာအနေနဲ့ကတော့အကြိုက်ပဲဘယ်ကောင်းပါလဲဒီလိုလာတော့ဒီနေ့ယောဂီတယောက်တော့အဲ့ဒီသဘောမျိုးတွေလာပြီးတော့ရှောက်လို့ခွင့်ရတော့အားပေးလိုက်ရပါလေတော့ကျိုးစားစားနဲ့အထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာ ဝိရိယတတိတမာတိတွေကအစဉ်စဉ်အစဉ်စဉ်အရှိန်တွေရပြီးတော့ဗောလေတတုတ်တတုတ်ကောင်းလာတဲ့အခါမှာဉာဏ်ကလည်းပဲအစဉ်စဉ်အစဉ်စဉ်တက်သွားတယ်ဒီတော့ဝိရိယတတိတမာတိဒီတရားအခြေခံပြီးတော့အစဉ်စဉ်တက်လာတဲ့ဉာဏ်တွေပါဗောလေအဲတဉာဏ်ကအခြားဉာဏ်လေးတစ်ခုပြောင်းတော့မယ်ဆိုရင်ခြားကာလမှာ နည်းနည်းကတိကောင်လေးတွေဖြစ်တတ်တယ်ဆိုတော့အဲဒီကတိကောင်လေးတွေဖြစ်တာတော့ဖြစ်မြဲပါပဲဖြစ်မြဲတယ်လားပါပဲဖြစ်ကိုဖြစ်ရပါပဲမဖြစ်ဘူးဆိုလို့ရှိရင်ညာကြီးထွားလုံးကိုသူကတော့နှိမ်ထားတယ်လို့ဖြစ်ဥမာပါလဲတူလဲဆိုလို့ရှိရင်ခွေးတို့ကလေးများပေါ့လေမွေးပြီလားအနည်းငယ်အထိပြက်လက်ပဲနေတတ်တာမဟုတ်တတ်သေးဘူး နောက်အချိန်ရောက်လာတဲ့ခါကျမှတဖြည်းဖြည်းအာယူပြီးတော့မှောက်လာတာမှောက်ရကနေပြီးတော့သူအချိန်ရှိတဲ့အခါမှာလေကုံထထိုင်လာပါလေထိုင်ရနေပြီးတော့ထတာပါလေအဲဒီကြားကြားကာလလေးတွေမှာကလေးဟာသူ့ကိုယ်လေးကတတ္တဝါဝါတွေကပေါ့လေကြောင်းလို့ရကြောင်းလို့ရဆိုတာဖောက်ပြန်တာပေါ့ အဲ့လိုဖောက်ပြန်ပြောင်းလဲဖောက်ပြန်တဲ့အခါမှာကလေးပါကတိကောင်လေးဒီနည်းနဲ့ဖြစ်နေမကောင်းကြီးတယ်လို့ဖျားတယ်လို့တတ်သွားတယ်လို့အဲ့ဒါတွေဖြစ်တယ်တော့အဲ့ဒါတွေဖြစ်လာလို့ရှိရင်ဒါဒီကလေးဟာအရွယ်ပြောင်းတော့မယ်ဆိုတော့ကြီးထွားလုံးတက်လာတော့မယ်ဒါတွေဖြစ်ပြီးလို့ရှိရင်ကလေးဟာစဉ္ညာမှာပါလဲပေါ့လေထူးခြားလာတော့မယ်ဆိုတာပေါ့အဲ့လိုနားလည်ရပါတယ် အဲတော့တယောကနေတယောရဲ့ကလေးဟာကြောက်လုံတာအပြုအတွင်းကဓာတ်တရားပေါ့လေဖောက်ပြန်ပြီးတော့သွားလို့ရှိရင်ကတိကောင်းဖြစ်နေတယ်လို့အမှန်ကတော့ဒီလိုဖြစ်တာကောင်းတယ်ပါဒါဘာခေါ်မလဲတိုးတက်မဲ့ဖောက်ပြန်ခြင်းပေါ့လေတိုးတက်သောဖောက်ပြန်ခြင်းလို့ဆိုတော့ဆုပ်တဲ့ဖောက်ပြန်ခြင်းပေါ့တိုးတက်သောဖောက်ပြန်ခြင်းပေါ့ပဲယောဂီလည်းတရားတရားကြောက်ခံနေကြလို့ရှိရင်အဲ့ဒီလိုပဲ မအီမသာလေးတွေပေါ့လေကလေးအရွယ်ပြောင်းကနေကြလို့ရှိရင်အီမသာဖြစ်ပြီးတော့တတ်တက်တို့တတ်တက်တာတွေပါလေဖြစ်လို့ပေါ့မဖြစ်ရင်ကလေးအရွယ်နေထားတယ်ကျမ်းမာရေးလည်းပဲချိုးတယ်လို့ဒီလိုအဆိုရှိပါတယ်ကွာဘုန်းကြီးကတော့စာပဲဖတ်ဘူးလားပါအဲကလေးရတဲ့မိခင်တွေမေးထားတာပါဒါတော့ပါကိုရွေးတော့မဟုတ်ပါဘူးအဲ့ဒါလိုဖြစ်ပါတယ်ဘုန်းကြီးတို့တရားနေတော့လည်းအဲ့ဒီတိုင်းပဲဒီနေ့အဲ့ဒီယောဂီတယောက်အာ ကလေးအရွယ်ပြောကနေကြလို့ရှိရင်မိမိသားဖြစ်တဲ့ခင်တတ်သွားတဲ့ခင်ရောက်နေတော့ကိုရဲ့အဲ့ဒီဥပမာလေးပြောလိုက်တော့ပြုံးသွားပါတယ်ဒီမှာအဲ့ဒါသူခင်ဗျာအဆိုးတွေလည်းတွေ့နေပြီးတော့ညှို့ညှို့ငယ်ငယ်ဖြစ်လာမျက်ရည်တွေလည်းကျတယ်လို့ဆိုရတယ်ဘုရားမေးထုတ်တဲ့ခါကျတော့ပေါ်လာပါတယ်အဲ့ဒါလေးပြောလိုက်တဲ့ခါကျတော့ရှင်သွားတယ်တော့အဲ့ဒါကမ္ဘာထဆရာကြီးကလောကီဝိသုဒ္ဓလေးတွေရှိပြီးတော့ယောဂီလည်းပဲတင့်တော်စွာအားပေးတတ်လို့ရှိတယ်ယောဂီကလည်းပဲတင့်တော်တဲ့ပုစိတရားတွေပွားပြီးတော့ ဘာဝနာစိတ်တွေပေါ့ဒီဘာဝနာညာတွေလည်းတိုးတက်ဖွံ့ဖြိုးလာနိုင်ပါတယ်တခါတခါမှာယောဂီကအတွေ့လေးတွေကကောင်းလို့နှစ်သိမ့်အားရပြီးတော့ပေါ့ဒီစိတ်ကတက်ကြွပြီးတော့လွတ်ထွက်သွားတာရှိပါတယ်ကိုယ့်အတွေ့လေးတွေသူများလည်းထဲပြောခြင်းကမ္မထဆရာတို့လည်းပဲပြေးပြီးတော့ပြောခြင်းဒီခါမှာယောဂီကလွတ်နေတယ် ရှုခွင့်အောင်မှရှုရတဲ့စိတ်မကပ်ဘူးမှတ်ပြီမဲ့လို့မကပ်ပဲဖြစ်နေစိတ်ကကြွဆောင်းဆောင်းလေးဖြစ်နေတယ်ဘာလို့လဲသိကြရတယ်လေပြုံးတုံပြုံးတုံနဲ့ကြွဆောင်းကြွဆောင်းတဲ့တရားအဲ့လိုဖြစ်နေတတ်တယ်ကောအဲ့ဒီခါမျိုးကတော့ဘာဝနာစိတ်တတဥဒ္ဒတဘာဝလို့ခေါ်တယ်ဘာဝနာစိတ်တက်ကြွတဲ့သဘောလေးပေါ့လွတ်ပြီးတော့ရှုခွင့်အာရုံမှာမကပ်ပဲနဲ့ရှုခွင့်အာရုံကခုံထားတဲ့သဘောလေးဖြစ်နေတာပါ မကပ်ဘူးဘယ်လောက်ပဲအဲအချိန်ရှိနေလို့ရှိရင်တော့ဘယ်လောက်ပဲအာထုအာထုမကပ်ပဲလည်းဖြစ်နေတတ်ပါလားဒီယောဂီရေဆိုလို့ရှိရင်ဒီနေ့ကအဲ့လိုဖြစ်နေတော့ယောဂီကအဲကမ္မထဆရာကငေါငားမိတော့မှဟောရပြောရတာလည်းရှိပါတယ်ခက်နေနေလေးလည်းပြောပြရတာလည်းရှိပါတယ်အဲ့ဒီခါကျလို့ရှိရင်စိတ်ကကြွဆောင်းဆောင်းလေးဖြစ်နေတဲ့အခါပါလေ ပစ္စတိစမာဓိဥပ္ပခာဒီဝိဇ္ဇင်၃ပါးပွားပါတဲ့ပွားတဲ့နည်းတွေကတော့အများကြီးရှိပါတယ်အဲဒါတွေကအကျယ်မဟောနိုင်ပါဘူးဒီစင်ရင်လုံးတရားလေးနဲ့ပေါ့လေဒီလိုဖြစ်နေလို့အမှတ်တွေလုံနေတယ်အမှတ်တွေလုံနေမကောင်းမှုကိလေသာတွေဝင်နိုင်တယ်ဒါတော့အေးလူလူလေးပေါ့လေစိတ်တည်ငြိမ်ငြိမ်လေးပေါ့လေတက်တောင့်တက်တာလေးမှတ်ဖို့လိုအပ်တယ်ဆိုတာပေါ့လေ ပฏิစင်္ကနဗလဆင်ញင်လို့တရားလေးနဲ့အဲဆင်ញင်လိုက်လို့ရှိရင်ပေါ့လေစိတ်ကလေးကအရှိန်ကျသွားတတ်ပါတယ်တော့လှုပ်လှုပ်ရှားရှားသိရှိတော့ဘုရားအဲပတ်သက်တီတွေဝင်လာတာပါပဲတီတီငြိမ်ငြိမ်လေးလည်းဖြစ်လာတာပဲအကြောင်းရစိတ်တိုင်းလည်းပဲတရားကနေရာကျတာမဟုတ်ဘူးဆိုပြီးတော့ပေါ့လေဝိရိယအချိန်လျှော့ချပြီးတော့နည်းနည်းလေးပေါ့လေအဲတီတီငြိမ်ငြိမ်လေးပေါ့အေးလူလူလေးတီတီငြိမ်ငြိမ်လေးပေါ့ တက်တောင့်တက်တာလေးထားတာဥပက္ခဆိုတာဘယ်မြတ်ဆိုတာတက်တောင့်တက်တာလေးနဲ့အဲလိုအားထုတ်လိုက်လို့ရှိရင်အချိုးကျပြီးတော့တဲ့သွားတာမျိုးလည်းရှိပါတယ်တမ။အဲဒီလိုဘာဝနာစိတ်တက်ကြွပြီးတော့ကြွဆောင်းဆောင်းလေးဖြစ်နေတဲ့အခါမှာပစ္စတိသမာဓိဥပက္ခသံဃောစဉ်၃ပါးပွားပါတဲ့။အဲဒါလျော်စွာပွားခြင်းဆိုတာဒါပြောပါတယ်တမ။တင့်တော်လျော်စွာအဲတင့်တော်လျော်ပတ်ပေါ်စဉ်ည မပြတ်ဖြစ်စေရမယ်ဆိုတာဒါပြောတယ်တင်တော်လျောက်ပဲအတိတ်ကဒါကြံ့ကန်တဲ့အညီစာရုပ်နဲ့လက်တွေ့တစ်ခုပေါင်းစပ်ပြီးအတူတူရှင်းပြတာအကျေပြောမယ်ဆိုအများကြီးပြောကြတယ်ရှိပါတယ်ကျိုးကျေးဇူးပြုပြီးတော့ကောင်းတဲ့အရာပဲဖြစ်စေလိုလည်းမကောင်းဘူးလွန်လည်းမကောင်းဘူးလိုနေကြလို့ရှိရင်လည်းပဲချိနဲ့ချုပ်တဲ့လုံလို့ရှိရင်လည်းပဲဒါလည်းမကောင်းဘူးပေါ့အဲတော့အလောတော်လေးဖြစ်ဖို့သိအရေးကြီးပါတယ်ခန္ဓာကိုယ်ရဲ့မှာ သစ္ဆောင်တာခေါ်တဲ့ဗိတမင်ဗိတာဆုံးပေါ့သူ့နေရာနဲ့သူအဲသူကိစ္စသူဆောင်ရလို့ဒါဒီပြည့်စုံနေလို့ရှိရင်ခန္ဓာကိုယ်ကကျမ်းမာလာတယ်ဆေးကြောင့်ဖြစ်တဲ့ရုပ်တည်တွေဟာလည်းအဝဝကောင်းတော့ထူကြပြီးတော့တောင်းလဲလာတာ။ပြီးတော့ကိုယ့်ကိုယ်ကိုလည်းပဲချိန်ဆရတာပဲ။သူသူကြရရှိပြီးတော့ကိုယ့်ကိုယ်မချိန်ဆရဘူးဆိုလို့ရှိရင်ဆရာဝန်ရဲ့အကြံဉာဏ်ယူရတာပဲတမန် ကိုယ်ထဲမှာဗေတတ်တွေလိုနေတယ်ဆိုတာဗေတတ်ဆောက်တတ်တွေလိုနေဆိုတာလိုရဟာတွေဖြစ်ရပါတယ်ဒီလိုလိုရဟာတွေဖြစ်နေမှလို့ပိုးနေရလို့ရှိရင်လည်းမကောင်းလိုလည်းမကောင်းကိုယ်လည်းမကောင်းဒါတော့ဆရာကညှိပေးတဲ့အတိုင်းပေါ့လေကိုကပြဿုံတတ်ပါတဲ့အစားအစာတွေဆေးတွေပေါ့လေမြတ်မြတ်တာတာတွေမြှဝဲရပါတယ်ယောဂီလည်းဒီတိုင်းပါပဲနော်မြတ်မြတ်တာတွေလုပ်ရတယ်နော်ဆရာပြောတဲ့အတိုင်းလုပ်ရတယ်ပေါ့နော် ဆရာပြောတော့ကတမျိုးကိုကထင်တာတမျိုးလောက်တာတမျိုးဆိုလို့ရှိရင်တော့အလိုအချော်ကြီးဖြစ်ပြီးတော့အချိန်လာကုန်တော့လေဘာမှအကျိုးရမှာမဟုတ်ဘူးအဲ့ဒါမျိုးဒီထားဖို့တည်ရည်ကြည့်ပါလားဒီနေ့တနင်္လာကြည့်ပါပါဒီနေ့ဒါပဲတော့ကြအောင်ပါ